သာသနာတော်နှစ်2565နှစ်မြမသက်ကရ1383ခုနှစ်တော့လာပြီးကျော်3ရက်နိုင်ငံတကာနှစ်2021ခုနှစ်ဒီဇင်ဘာ22ရက် online မှာဟောကြားအပ်သောဓမ္မိကထာတရားဒေသနာဘယ်သူအမှားလဲ ဒီနေ့ဟောကြားမဲ့သုတ်တန်ကအတ္တထန္တသုတ်တန်လို့ခေါ်တယ်အတ္တတန္တဆိုတာတန္တဆိုတာအပြစ်ထံလို့ဆိုလိုပေမဲ့လို့အပြစ်ထံအာအမှားရင်ပြုလုပ်ခြင်းကြောင့်ဖြစ်ပေါ်လာတာမို့အတ္တတန္တရဲ့အဓိပ္ပာယ်ကတော့ကိုယ်အမှားပဲလောကမှာလူတွေဒုက္ခရောက်တာဟာ သူများအမှားမဟုတ်ကိုယ်အမှားကြောင့်ဒုက္ခရောက်တယ်အဲ့လိုအတိတ်ပဲယူလို့ရတယ်ပေါ့ဒါကြောင့်မို့ဒီတုတ်တန်ကိုနိုင်မတ်တပ်ပြီးတဲ့အခါမှာဘယ်သူအမှားလဲဆိုတာဆင်ញင်သုံးသပ်ကြည့်ဖို့ဘာအတွက်ဆင်ញင်သုံးသပ်ရမလဲဆိုရင်လောကမှာလူတွေဘေးရန်တွေနဲ့ကြုံကြတယ်ဆင်းရဲဒုက္ခတွေရောက်ကြတယ်အခက်အခဲတွေတွေ့ကြတယ် ပြဿနာမျိုးစုံနဲ့ရင်ဆိုင်ကြရတယ်အဲ့ဒီလိုဖြစ်တာဘသူအမှားလဲကိုကြောင့်လားသူကြောင့်လားအဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောထားတဲ့အတ္တတနာတုတ်ကိုနိုင်မသားပြီးတော့စဉ်းကျင်စဉ်းစားဖို့အဖြေထုတ်နိုင်ဖို့ပေါ့နော်အဲ့တော့ဒီတုတ်တံဖြစ်ပေါ်လာခြင်းအကြောင်းကတော့ တာကိယနဲ့ကောလိယချာမှာရောဟိနီဆိုတဲ့မြစ်မြစ်ခန့်ငယ်ငယ်မြစ်ကလေးပေါ့တခါတည်းရေရှိ ရေများတယ်တခါတခါရေရေနေတယ်ဗမာပြည်မှာပြောရင်တော့မူးမြစ်လိုဟာမျိုးပေါ့သိကြီးမားတဲ့မြစ်ကြီးမဟုတ်ဘူးခင်ငါတို့ယမုနာတို့လို ကြီးတဲ့မြစ်ကြီးတွေမဟုတ်ဘဲနဲ့ချောင်းသာသာ မြစ်မျိုးတွေ အဲ့ဒီမြစ်တွေဟာနိုင်ငံအတွက်တိနစိုက်ပြဖို့အတွက်အရေးပါတယ်ပေါ့ရှေ့ရဖို့အတွက်အပ္ပဓမ္မအရေးပါတယ်ဒါဒီကနေ့ခေတ်မှာမဟုတ်ဘူးရှေ့ခေတ်ကလည်းဒီလိုပဲရည်ရည်တွေပြီးတော့စိုက်ပြွေးလုပ်ကြရတယ်ဒီကနေ့ခေတ်မှာဆယ်မြောင်းနေလုပ်တယ်လို့ပဲရှေ့ခေတ်ကလည်းဆယ်မြောင်းနေလုပ်ခဲ့တာ ဆယ်မြောင်းလုပ်ငန်းကတိခေတ်မှမဟုတ်ဘူးဟိုရှိတုန်းကရှိခဲ့တယ်အဲ့တော့ရောဟိနီမြေကနေပြီးတော့လည်းပဲမြောင်းသွဲပြီးတော့စပါးစိုက်ပြို့တဲ့လုပ်ငန်းတွေကိုနိုင်ငံကအသုံးချနေကြတာဖြစ်တယ်အဲ့လိုနိုင်ငံအသုံးချတဲ့အခါတခါတရံရေကလုံလုံလောက်လောက်ရှိတော့နိုင်ငံသုံးနိုင်တယ်ပေါ့တခါတရံရေမိုး မိုးခုံသွားလို့ရှင်နေနေတဲ့အခါမှာနှစ်နိုင်ငံမသုံးတော့တဲ့အခါလည်းရှိတယ်အဲ့ဒီခါမှာတော့သူရဖို့ကိုရဖို့အချင်းများတာတွေဖြစ်လာတယ်နိုင်ငံမသုံးတော့ဘူးဆိုဟိုရှိတော့ကတခါကြားဘူးလိုက်တယ်ခင်းကမြေရည်နဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်စကားများဘူးတွေပေါ့တင်းစားတွေမှာတွေ့တယ် ခင်းကမြေကြီးကိုခွဲဝေသုံးဆွဲမှုနဲ့ပတ်သက်ပြီးတော့စကားများဘူးတဲ့တရေငါချစ်များဘူးတဲ့ပေါ့အဲ့ဒါတော့ဒီနာမဲကောင်မြေဆိုလည်းပဲဒီပြဿနာတွေနှီးငယ်ရှိနိုင်တယ်မဲကောင်မြေမဲကောင်မြေနိုင်ငံများစွာရှိတယ်ပေါ့မဲကောင်မြေရှိဝင်တဲ့နိုင်ငံ၅နိုင်ငံလောက်ရှိတယ်အဲ့တော့ရေကိုအကြိပ် မဲရောမြစ်ကိုဆယ်လုံးမဲ့ဆိုလို့ရှိရင်ဒီနိုင်ငံတွေဟာရေရလို့မှုနဲ့ပတ်သက်ပြီးတော့အသုံးပြုမှုနဲ့ပတ်သက်ပြီးတော့အချင်းများတဲ့အရာတွေရှိလာနိုင်တယ်ပေါ့အဲ့တော့ဒီရောဟိနီမြစ်မြစ်ကလေးကလည်းမြင့်ငယ်လေးဆိုတော့ နှစ်နိုင်ငံရေသွင်းပြီးတော့ယူမယ်ဆိုလို့ရှိရင်စိုက်ပျိုးရေးအတွက်မလုံလောက်ဘူးမလုံလောက်တဲ့အခါကျတော့သူရလုံမှုငါရလုံမှုနဲ့အငင်းဘွားလာကြတယ်အငင်းဘွားလာတဲ့အခါကျတော့တုံးနဲ့တူအလျှော့မပေးကြလိုက်လျောမှုမပြုတ်နိုင်မပြုတ်နိုင်တဲ့အခါကျတော့နောက်ဆုံးမှာ စစ်ပွဲထိအောင်ရောက်ရှိလာတယ်မြတ်စွာဘုရားလက်ထက်ကလည်းအဲ့လိုပဲဒီတာကိယနဲ့ကောလိယကပိလဝနဲ့တိဝဒဟလို့တာကိယနဲ့ကောလိယဆိုတာဆွေတွေမျိုးတွေကြီးပဲအကုန်လုံးရောဟိနီမြေကလေးခြားနေတဲ့ဟိုဘက်ကနဲ့ဒီဘက်ကရှင်းမြေဒေသတွေကို သာဂိယနဲ့ကောသရိကောလိယတို့ဟာပိုင်ဆိုးပြီးတော့အဲ့ဒီမြေကိုအသုံးပြုပြီးစိုက်ပျိုးရေးလုပ်ငန်းတွေလုပ်ကြတယ်နိုင်ငံဖွံ့ဖြိုးအောင်လုပ်ကြတယ်အဲ့တော့ဒီနေရာမှာသာဂိယတို့ကောလိယတို့ဖြစ်ပေါ်လာပုံသမိုင်းကြောင်းလေးကိုမှတ်သားသင့်တယ်ပေါ့လူမျိုးဆိုတာဖြစ်ပေါ်လာတာမြန်မာနိုင်ငံမှာလည်းပဲ မြန်မာလူမျိုးဆိုတာဖြစ်ပေါ်လာတာဘယ်ကလာတာတော့သမိုင်းဆရာတွေရဆိုရင်နော်တိဘက်တို့ပါမင်းအနွယ်ကနေပြီးတော့မြန်မာဒေသဘက်ကိုဝေးရောက်လာတဲ့လူမျိုးအုပ်စုကနေပြီးတော့မြန်မာလူမျိုးအုပ်စု ဖြစ်လာတယ်ပေါ့အဲ့တော့ပြောပဲဆိုလို့ရှိရင်မြန်မာနိုင်ငံထဲမှာလည်းပဲလူမျိုးအုပ်စုတွေကများတယ် အသီးသီးဝင်ရောက်လာကြတာတွေပေါ့မွန်ဂိုလွိုက်တို့နော်မွန်ခမာအုပ်စုတို့တိဘက်တို့ဗာမင်းတို့တို့လူမျိုးအုပ်စုတွေကယမနိကဒေတာတွေကိုဝင်ရောက်လာပြီးတော့ရှေးကြီးရမျက်နှာရှာရင်ကနေပြီးတော့ဒီကနေ့ခေတ်မြန်မာနိုင်ငံဆိုပြီးတော့ကပ္ပပြေပုံထဲမှာစိရင်ဝင်ဖြစ်လာတယ်ပေါ့အဲ့ဒါလိုပဲ ဟိမန္တတောင်ချီမှာငကိုရောကတော့တော်ကြီးပဲအိန္ဒိယနိုင်ငံလူမျိုးအုပ်စုတွေဟာဟိမန္တတောင်ချီကိုရောက်လာပြီးတော့ရှေးကြီးရမျက်နှုရာသို့မဟုတ်ကြောက်တစ်ခုခုကြောင့်ရောက်ရှိလာပြီးတော့အဆုလိုက်နေထိုင်ကြတဲ့ဒေသတစ်ခုဖြစ်ရောက်ရှိလာအဲ့တော့တာကိယ တက်ကြလူမျိုးတွေရဲ့သမိုင်းဆိုတာဒီကလေးတရားတက်ကြလူမျိုးဆိုတာဒီဘောနိုင်ငံမှာရှိတယ်ဒီဘောနိုင်ငံကအဓိကလူမျိုးကြီးနှစ်ခုရှိတယ်နေပါဠိလူမျိုးနဲ့နေဝါရီလူမျိုးလို့ခေါ်တယ်နေဝါရီဆိုတဲ့လူမျိုးတွေတဲ့ကတက်ကြလူမျိုးဆိုတာရှိတယ်နေဝါရီလူမျိုးတွေက ဘယ်ကဆင်းသက်လာတဲ့အနွယ်လဲလို့နေဘောရောက်တော့ကမေးကြည့်တဲ့အခါတိဘက်တူဗာမင်းအနွယ်ဆက်ပြောတယ်သူတို့ဒါကြောင့်မို့ရုပ်တည်းပမာရိနဲ့တူတယ်တေဝရိလူမျိုးကပမာရုပ်တိုင်းပဲအကုန်လုံးဘာသာစကားလည်းပဲနေပါဠိနဲ့မတူဘူးနေပါဠိကတော့ကောရခာလူမျိုးပေါ့နော်နေဝါရီလူမျိုးက အဲ့ဒီနိုင်ငံမှာတော့ majority သူကလူမျိုးစုအကောင့်တယ်ဒါပေမဲ့အုပ်ဆိုးတာနေပါလီကအုပ်ဆိုးတယ်ဘရင်ကြတော့အခုတော့ဘရင်စနစ်မရှိတော့ဘူးဒီဘောနိုင်ငံမှာဘရင်ကပျောက်ကွယ်သွားပြီဘရင်စနစ်ဖြတ်သိမ်းလိုက်ပြီဖြတ်သိမ်းလိုက်တော့အခုတော့ရွှေကောက်ပွဲနဲ့ မဲနိုင်တဲ့လူကအုပ်ဆိုးတဲ့အနေအထားပြရောက်သွားပြီပေါ့အဲ့ဒီမှာနေဝရီလူမျိုးအုပ်စုတွေထဲမှာတက်ကြလူမျိုးဆိုတာတွေ့ခဲ့တယ်သူတို့တတိတသန့်နေတယ်သိမယုံဒါဖြင့်အဲ့ဒီတက်ကြလူမျိုးတွေဟာဘယ်ချိန်ကဖြစ်လာတာလဲတက်ကြသမိုင်းကိုရှားပွေကြည့်ပဲဆိုရင်တော့ပိဋကစာပေမှာရှိတယ်မြတ်စွာဘုရားကိုယ်တိုင်ဟောခဲ့တာပဲဒီဟာ ဘုရားကိုယ်တိုင်ဟောတာတော့အပတ္ထသုတ်မှာဟောခဲ့တာရှိတယ်တက္ကရာတွေမှာလည်းပဲဒါရေးတယ်အဲ့ဒီသမိုင်းကြောင်းလေးကိုပြောရမယ်ဆိုလို့ရှိရင်တော့အိန္ဒိယနိုင်ငံမှာမဟာသမတဟိုရှိရခင်တဲ့ဒီစပရိမှာမဟာသမတမင်းဆိုအုပ်စိုးခဲ့တယ်အဲ့ဒီမဟာသမတမင်း အုပ်ဆိုးတဲ့အချိန်မှာမဟာသမဏမင်းရဲ့မျိုးဆက်ဝင်မင်းနေဟာနှစ်ပေါင်းရှိလျားဆိုဆင်ဆက်အထုတ်လာဒီအုပ်ချုပ်လာခဲ့တဲ့ထဲမှာအဲ့ဒီမဟာသမဏမင်းရဲ့သားစဉ်မြေးဆက်ထဲမှာဥက္ကာကဝန္တအောက္ကာကဝန္တအောက္ကာကမျိုးနွယ်ဆိုပြီးတော့ မျိုးဆက်တစ်ခုပေါ်လာတယ်အောက်ကကမျိုးဆက်အဲ့ဒီအောက်ကကမင်းကလည်းပထမမျိုးဆက်ဒုတိယမျိုးဆက်တတိယမျိုးဆက်လို့သူကလည်း30ရှိတယ်တတိယအောက်ကကမျိုးဆက်ဖျင်ကဘယင်ဖြစ်သူရောက်လာတယ်တကြသမိုင်းပေါ်ပေါ်ဖို့အတွက် ဒီအခြေခံလာတဲ့သဘောပေါ့နော်သူကတက်ကြပြင်တော့မဟုတ်သေးဘူးအဲ့တော့တက်ကြပေါ်ဖို့ရအတွက်ဘယ်အနေပေါက်ဖွာလာတာတော့ဆိုအောက်ကကတတိယမျိုးဆက်အောက်ကကဖရင်တတိယကျင့်ဦးဆိုတဲ့အောက်ကကဖရင်ကနေပြီးတော့တက်ကြသမိုင်းကိုစတင်လာတယ်အဲ့ဒီအောက်ကကဘုရင်ကြီးမှာမိဖုရား၅ဦးရှိတယ် ဟထာတဲ့စိတ်တာတဲ့ဇန္တုတဲ့ဇာလိနီတဲ့ဝိတာခာတဲ့ရှေးခေတ်ကအိန္ဒိယမဟာရာဇတွေမှာခဏခေတ်လည်းရှိတယ်အဲ့ဒါတွေအိန္ဒိယမဟာရာဇတွေပါမိဖုရားတစ်ပါးတစ်ပါးလည်းရန်ရွေတော်900စီရှိတယ်နန်းတော်တစ်ခုမှဆိုလို့ရှိရင်သူတို့ကအသင်းနဲ့ဖွဲ့နဲ့ ဘုရင်မင်းမျိုးတွေကနေကြတော့ဟိုအင်္ဂလိပ်လက်ထက်မတိုင်ခင်လေးမှာအိန္ဒိယမှာမဟာယာဇာမဟာရာဇာလို့ခေါ်တဲ့ဘုရင်ကြီးအများကြီးပဲရှိခဲ့တယ်အိန္ဒိယဟိုအင်္ဂလိပ်ကဝင်ရောက်ပြီးတော့အုပ်ဆိုးတဲ့အခါကျတော့မှအဲ့မဟာရာဇာတွေတချို့ကြံတယ်တချို့လည်းပျောက်သွားတယ်မိုက်ဆိုးမဟာရာဇာတို့ ဗာရဏသီကမဟာရာဇာတို့ရှိတယ်သူကအများကြီးပဲအိန္ဒိယမင်းတစ်ပါးကပမပြည်မှာပဲအချုပ်ကြပြီးတော့ဘောကပြည်မှာပဲဟိုကွဲလွန်သွားတာတယောက်ရှိတယ်စပါရှာဆိုတဲ့ပဲပမပြည်မှာအခုအိန္ဒိယဘုရားနာစပါရှာလန်ဆိုတာအခုတော့ဇီဝကလန်လို့ပြန်နာမည်ပြောင်းထားတယ်ထင်ပါတယ် စပါရှားဘုရင်ဆိုတာအိန္ဒိယကမဟာရာဇတူပဲပမာပြည်ကတီဘောမင်းကိုအိန္ဒိယနိုင်ငံရတနာဂိရိကျွန်းကိုပို့ပြီးတော့အိန္ဒိယကပြည်နယ်တစ်ခုကဘုရင်တူစပါရှားဆိုတဲ့ဘုရင်ကိုပမာပြည်ပို့တာဟိုရင်ပေါ့အကျဉ်းကြနေချတာဟုတ်နော်ခြေချုပ်နဲ့ထားတာဘယ်မှသွားလို့မရဘူး အင်္ဂလိပ်ကအဲ့ဒါလိုအုပ်စုသွားတဲ့အချိန်မှာအဲ့တော့အဲ့ဒီမဟာရာဇာဆိုတဲ့ဒီဘုရင်ဒီမှာဒီမိဖုရားတွေရှိကြတယ်အဲ့မိဖုရားတွေမှာခေါင်းဆောင်တယောက်မှာဆိုရင်ခြံရ900 900ရှိကြတယ်အဲ့လိုတတိယဥက္ကကဘုရင်မှာမိဖုရား9ဦးရှိတယ်9ဦးရှိတော့အကြီးဆုံးမိဖုရား ဟထဆိုတဲ့အကမေတိမိဗျာကြီးကသားလေးယောက်သမီး၅ယောက်ထွန်းကားတယ်သားတော်၄ပါးသမီးတော်၅ပါးထွန်းကားတယ်သားတော်၄ပါးကဥက္ကမုခတဲ့ကရကန္တုဟထိနိကတိနိပူရာလို့နာမည်တွေကတော့ခက်ဆန်းဆန်းပေးထားတာပေါ့နော်အဲ့ဒီလိုမင်းသားတွေက၄၄ယောက် အကြီးလေးရောက်ဩကမုခကရကတုဟထိနိကတိနိပူရသမီးတော်က၅ပါးပိယတဲ့သုတ်ပိယတဲ့အနန္တဝိစိတဝိစိတသေနာလို့တပီတော့ငါဦးအကျန်တဲ့မိဖုရားတွေကတော့သာသမီမထုံငါဦးအဲ့တော့အဲ့ဒီမိဖုရားကြီးအကြီးဆုံးမိဖုရားသာသမီထုံငါတဲ့၉ယောက်ဝေးဖွာတယ် ရင်ဆိုတာဒီအမျိုးသမီးငယ်တွေကိုလည်းမိဖုရားမြောက်တတ်တယ်နောက်ပိုင်းကျအဲ့တော့ခန့်ငယ်ငယ်အမျိုးသမီးတယောက်ကိုအောက်ကကဘုရင်ကြီးကမိဖုရားမြောက်တယ်ဘုရင်ကအသက်ကြီးပြီးမိဖုရားကခန့်ငယ်ငယ်အဲ့ဒီမိဖုရားကသားတော်တစ်ပါးမွေးဖွားတယ်ဇန္တုတဲ့သူ့နာမည် အဲ့ဒီဇန္တုဆိုတဲ့သားကလေးမွေးဖွားလာပြီးတဲ့နောက်မှာထိုင်နိုင်စကားပြောရတဲ့အရွယ်ပြောစတတ်ပြောတတ်စာအရွယ်လေးမှာမိဖုရားတရားဆင်ပြီးဘယင်ကြီးကိုလာပြတယ်။သားတော်လေးဆိုပြီးတော့လာပြ။ဘယင်ကြီးကလည်းအသက်လဲရလာပြီ။သားကြီးသမီးကြီးရှိတော်လည်းပဲဒီ အငယ်ဆုံးမိဖုရားရဲ့သားလေးကိုသူကပူချစ်လာပူချစ်တော့ဗာပြောလိုက်တော့ဆိုရင်သူ့ကိုဆုပေးမယ်လို့ဆုချမယ်တို့ခြင်းနဲ့ဆုတောင်းလို့ပြောတော့မိဖုရားကရှင်ထဲမှာမှတ်ထားလိုက်တယ်သူလိုချင်တဲ့ဆုတောင်းလို့ပြောတာဆိုငါလိုချင်တဲ့ဆုခုချိန်တော့မဖော်သေးဘူးကလေးရွယ်ရောက်မှဖော်မယ်ဆိုပြီးလိုချင်တဲ့ဆု နောက်တော့တောင်းပါမယ်ဆိုပြီးနေလိုက်တာနောက်မင်းသားလေးလည်းအရွယ်ရောက်လာရောမိဖုရားဘာဆုတောင်းလို့သူ့သားလေးကိုအိမ်ရှိမင်းလောင်းဖြစ်အိမ်ရှိမင်းသားအဖြစ်ခန့်အပ်မှုတောင်းဆိုလာခဲ့အိမ်ရှိမင်းသားဆိုတာဒီဘရင်မရှိရင်နောက်တစ်ခါဆက်ခံမဲ့လူကိုဒီပြဿနာဖြစ်လာအဲ့တော့ဟိုမှာမင်းသားကြီးတွေကရှိနေတယ် မင်းသားလေးကိုအရှင်မင်းခိုင်းရမယ်ဆိုတော့ဘီရင်ကြီးအနေနဲ့ပဲလွယ်ပါမလို့နော်အဲ့တော့ဒီစုတော့မပေးနိုင်ဘူးလို့ဆိုတဲ့အခါမိဖုရားငယ်ကဘယင်ဆိုတာပြောပြီးတဲ့ဂတိတီးရမှာပေါ့တောင်းကျင်တာတောင်းလို့ပြောလို့သူလဲတောင်းတာပေါ့သူတောင်းတာဟိုမပေးနိုင်ပဲနဲ့ဘာလို့ပြောရသလဲ ဘုရင်ဆိုတာမူဒဝါဒမကျွလွန်ရဘူးဂရိသစ္စာတည်ရတဲ့နဲ့ဘုရင်ကြီးကိုအကျဆိုင်အောင်အကျက်ကင်တာပေါ့နော်ချက်ကင်တော့ဘုရင်ကြီးကစဉ်းစားတယ်ငါမှသားတော်ကြီးတွေမင်းသားကြီးတွေရွယ်ရောက်နေရှိဗမာပြည်မှာလည်းအဲ့ပြဿနာဖြစ်တယ်တရားမင်းတို့မင်းကြီးလက်ထက်မှာပြဿနာကြီးကျယ်ဖြစ်တာပဲအဲ့ဒါမင်းတို့မင်းကြီးက ညီတော်ကနောင်မင်းသားနဲ့ထိထိနိုင်ရအောင်သူတို့တိုက်ပွဲဝင်ကြရတာအဲတိုက်ပွဲဝင်တဲ့ထဲမှာအထက်ကဥဆောင်ပြီးတော့ခေါင်းဆောင်ပြီးတိုက်တာကနောင်ကတိုက်တာတိုက်တော့သူတို့အာဏာရတဲ့အခါမင်းတို့မင်းကကနောင်မင်းသားကိုအေးရှိခန့်လိုက်ရတာအေးရှိခန့်လိုက်တဲ့အခါတားကြီးသမီးကြီးတွေတားတော်ကြီးတွေကပေါ်ပေါက်လာတယ် ပေါင်လာတော့ဟိုကနောင်မင်းကလည်းသူ့သားတော်တွေရှိတယ်အကယ်၍ကနောင်နန်းတက်လို့ရှိရင်မင်းတို့မင်းရဲ့သားကြီးတွေကသူတို့ဘယင်ဖြစ်ဖို့ခက်သွားအဲ့ဒါတော့လည်းစိုးရိမ်နော်သူတို့ရဲ့နန်းတွင်းကြီးအရှုပ်ထွေးတွေကအဲ့ဒါတွေပါတယ်ပေါ့အဲ့ဒီမဲ့မင်းသားတွေကထက်မြက်တဲ့မင်းသားရှိတယ်အေးနေခြင်းတဲ့မင်းသားရှိတယ်ထက်မြက်တဲ့မင်းသားတွေကတော့ အမတ်တွေနဲ့သူ့နောက်လိုက်နောက်ပါတွေနဲ့ကြံစည်နေတာထိနိုင်ရဖို့အတွက်ဘယ်လိုလုပ်မလဲဆိုတော့အောက်ကမြောက်ပေးတဲ့လူတွေကလည်းရှိတယ်ကိုရဲ့မင်းသားဘယင်ဖြစ်မယ်ဆိုရင် तू ကစစ်သူကြီးဖြစ်မှာတော့ဝန်ကြီးဖြစ်မှာတော့ခွင့်ရေးတွေမျောလင်းပြီးတော့တွန်းတာတွေကလည်းရှိတယ်တော်တော်တော့ဟိုကြောက်စရာကောင်းတယ်ပေါ့နော်။အနှွင့်ရေးတွေကအဲ့လိုဖြစ်တယ်။အဲ့တော့ကနောင်မင်းသားက ကနောင်မင်းကအရှိမင်းဖြစ်နေတဲ့အခါကျတော့အကယ်၍ကနောင်မင်းတို့မင်းကြီးနောက်ရဆွန်သွားရင်ကနောင်ကနန်းတက်မှာကနောင်နန်းတက်လို့ရှိရင်ကနောင်ကသူ့သားသူ့မှာလည်းသားကြီးတွေရှိလားထက်မြက်တဲ့သားတွေရှိလားတော့မင်းတို့မင်းရဲ့သားကြီးတွေကသူတို့ဘယင်မဖြစ်ရမှာဆိုတော့အဲ့ဒီမဲ့မြင်းကုန်မင်းသားနဲ့မင်းကုန်မြင်းကုန်မင်းသားနဲ့မြင်းကုန်တိုင်ညီကိုနှစ်ယောက် မြင်းကုန်းနဲ့မြင်းကုန်းတိုင်းဒါမျိုးတွေရဲ့နာမည်နဲ့သူတို့မျိုးစားပေးထားတာပေါ့နော်မြင်းကုန်းမင်းသားနဲ့မြင်းကုန်းတိုင်းမင်းသားတို့ဟာကနောင်မင်းသားကိုလုံးကြံမှုတပ်ပစ်ဖို့သူတို့ကစူးစမ်းလာသည်ဒီဖြစ်လာကနောင်မင်းသားကိုရှင်းမယ်ပေါ့ရှင်းပြလိုက်မယ်ပေါ့တော့ရှင်းပြလိုက်မယ်ဆိုတော့ကနောင်မင်းသားကလည်းသူ့ခြံရံနဲ့ရှိတယ်ဆိုတော့ ရှင်းလင်းဖို့ဆိုတာခက်တယ်သူအဆောင်နေနဲ့အဲဘာလို့တုံဆိုတော့ကြမ်းဖန်ပြီးတော့ကနောင်မင်းသားနာဓာနဲ့ရောက်ဖို့သူတို့ကြံရတယ်ညီကိုနှစ်ယောက်တယောက်နဲ့တယောက်တလွယ်တွေနဲ့ရံဖြစ်တဲ့ပုံစံမျိုးလုပ်တယ်နော်ကနောင်မင်းသားစီကနောင်မင်းသားရှေ့မှာညီကိုနှစ်ယောက်ထပြီးတော့ဓာချင်းရှင်ခုတ်ကြတယ်ဆိုတော့ သွေးရိုးသားရိုးမဟုတ်ဘူးသူတို့ကဒါအကြံနဲ့လောက်ကြအညီကိုနှစ်ယောက်ဓာတ်နဲ့ရှင်ဆိုင်ဟိုရင်ရံဖြစ်ကြတဲ့အခါကျတော့ကရောင်မင်းသားကဟဲ့မလုံးကြနဲ့မလုံးကြနဲ့လို့ထတားလိုက်မှကောင်းပိုင်ပလိုက်တယ်ဓာတ်နဲ့ပိုင်လိုက်တယ်အဲ့လိုလုံးကြံလိုက်တဲ့အခါကျတော့လုံးကြံမှုလို့လည်းသိရောအကုန်လုံးဒီမင်းသားတွေကသူတို့လည်းမကောက်ဘူး ဒီကနောင်တင် ရှင်းမှာမဟုတ်ဘူးမင်းတို့မင်းကြီးပါတတ်မှာသူတို့ကမင်းတို့မင်းကြီးပါတတ်ဖို့လုပ်ကြတာနောက်ဆုံးမှာမင်းတို့မင်းကြီးကလည်းဒီချိန်မှာရှုပ်ထွေးနေတာဘယ်သူကဘာလုံးမှန်းကိုမသိဘူးတတ်မှုဖြတ်မှုဖြစ်သွားပြီနန်းတွင်းထဲမှာရှုပ်ထွေးယုံဆံကတ်တွေဖြစ်နေပြီဆိုမင်းတို့မင်းရဲ့တတ်တွေကနောင်မင်းသားတတ်တွေကဒါလုံးကြံမှုလုံးကြံမှုဆိုပြီးတော့တတ်တွေချက်ချင်းဆင့်ခေါ်ပြီးတော့လုံညုံရေးလုပ်ကြတာပေါ့နော် သူ့လူကိုယ့်လူမကွဲဘူးရုပ်တရက်အဲ့တော့မင်းမင်းတို့မင်းကြီးလည်းအပြင်ရောက်နေတဲ့အချိန်မှာနန်းတော်ကိုဝင်ရဝင်တော့မင်းတို့မင်းကြီးဒီဘက်ကလာလို့ရှိရင်သူဝင်မဲ့အပေါက်ကိုကြိုတင်သိထားတော့ငါပိုက်ကြီးဆိုတဲ့အကောင်ကိုမြင်းကုန်းတို့မြင်းကုန်းတိုင်တို့ကဒီနာနေမင်းဓာထမ်းဆောင်နေမင်းတို့မင်းလာရင်တော့အသေးအသေးပဲအဲ့ဒီကမင်းတောင်းဆိုပြီးတော့တောင်းပေးထားသူတို့ ကြံစီတဲ့အတိုင်းပဲမင်းတို့မင်းကြီးကအဲ့ဒီပေါက်ကရောက်လာနန်းတော်ထဲဝင်မလို့လာလာတဲ့ခါကျတော့အဲ့ဒီငပိုက်ကြီးဆိုတဲ့ဓာထန်းစောင့်နေတဲ့မင်းမူရန်ကိုမြင်တဲ့ဟဲ့ငပိုက်ကြီးလာခဲ့လို့ဆိုတော့ငငယ်လေးကကြောက်တဲ့ကောင်ဆိုတော့လေတတ်ရမဲ့ကောင်ကမတတ်ရဲဘူးကြောကုံစမ်းဆိုပြီးတော့သူ့ကြောပေါ်တက်ပြီးငါနန်းတော်ပို့ပေးဆိုအဲ့ဒါနဲ့မင်းတို့မင်းကြီးကအတတ်မခံလွတ်သွားသူနန်းတော်ထဲကျလုံုံသွားပြီလေ ဆောင်းထဲဝင်သွားဆောင်းထဲဝင်သွားပြီအဲ့မှာမင်းတို့မင်းကြီးကသူ့ရဲ့တတ်တွေကိုရံတော်တတ်တွေနဲ့ပြန်ပြီးတော့ခုခံအတော်လှုပ်ယူရတယ်နဲ့တူတယ်ရုပ်တရက်တော့မပြီးဘူးနောက်ဆုံးမှာတက်ကူတွေရောက်လာတဲ့အခါကျတော့မြင်းကုန်းတို့မြင်းကုန်းတိုင်းတို့ထွက်ပြေးသွားကြတာသူတို့ရှုံးပြီးတော့ထွက်ပြေးသွားကြသူတို့လက်ချက်ဆိုတာနောက်တော့ပေါ်လာတော့ထွက်ပြေးသွားကြဖယ်တယောက်ထွက်ပြေးတော့ဆိုရင် အဲ့ဒီတော့အောက်အောက်ဗမာပြည်ကအင်္ဂလိပ်အုပ်တာအင်္ဂလိပ်နယ်တဲ့ထွက်ပြေးကြနောက်တစ်ခါမြင်းကုန်းမင်းသားပဲထင်ပါတယ်မြင်းကုန်းမင်းသားကြီးကဗီယက်နမ်ပဲရောက်သွားဗီယက်နမ်မှာပဲသူကောင်းချသွားတယ်သူမျိုးနွယ်တွေဗီယက်နမ်မှာရှိတယ်လို့ကြားဗီယက်နမ်နိုင်ငံပြင်သစ်ကအုပ်ချုပ်တာအဲ့လိုပြင်သစ်နယ်တဲ့ရောက်သွား အဲ့လိုမန္တလေးနန်းတွင်းမှာလှုပ်ကြံမှုကြီးဖြစ်သွားတယ်လှုပ်ကြံမှုကြီးဖြစ်သွားတော့ဒီကနောင်မင်းသားရဲ့သားတွေကလည်းဒီကိစ္စမယိုးသားဘူးပေါ့လေမင်းတို့မင်းကြီးကိုယ်တိုင်ပါလောက်တယ်ဆိုပြီးတော့သူတို့ဖေးတရားရမင်းတို့မင်းကြီးရဲ့လက်ချက်ဖြစ်လောက်တယ်ဆိုပြီးတော့သူတို့မင်းတို့မင်းကြီးကိုပုံကံပြီးတော့ထွက်သွားကြတယ် အဲ့ဒါကိုမင်းတို့မင်းကြီးကတတ်တိလွတ်ပြီးတော့ပထမတော့ချော့ခေါ်ချော့ခေါ်မရဘုရင်ခေါ်လို့မရတဲ့အခါကျတော့ဆရာတော်ကြီးတွေလွတ်တယ်မင်းတို့မင်းကဆရာတော်တို့သွားပြီးတော့ဒီမင်းသားဖြောင်းပြပြီးတော့ခေါ်ပေးပါဆိုတော့ဆရာတော်ကြီးတွေကြွသွားကြကြွသွားပြီးတော့အဲ့မင်းသားကိုဖြောင်းပြဖြောင်းပြပြီးတော့ပြောဆိုကြတာနောက်ဆုံးမင်းသားကဗာပြောတော့ဆိုရင် ဆရာတော်တို့တပည့်တော်ရဲ့အသက်ကိုအမခံနိုင်မလားနန်းတော်ပြန်လိုက်လာလို့တပည့်တော်ကိုမတတ်ဆရာပါဘူးလို့အမခံနိုင်လားလို့ဆိုဆရာတော်ကြီးတဲ့အဲ့ဒါတော့ငါတို့အမမခံနိုင်ဘူးပေါ့ဘယင်ဆိုတော့ तू လှုပ်ချင်လို့ပြောလို့မရအဲ့ဒီအမမခံနိုင်ဘူးဆိုရင် तू မလိုက်နိုင်ဘူးဖြစ်ချင်ရဖြစ် ဆက်ပြီးတော့ तू ကတော်လိုင်းလှုပ်တော့မယ်ဆိုနောက်ဆုံးတော့သူတို့လည်းတိုက်ပွဲမှာကြာသွားကြတယ် ကတော့မင်းရဲ့သားတွေလည်းတိုက်ပွဲချတော့အဲ့ဒီလိုပြဿနာတွေကနန်းတော်အတွင်းမှာဖြစ်တာပေါ့နော်မင်းဖြစ်ဖို့ရအတွက်ပြဿနာတွေဖြစ်သလိုအခုလည်းပဲဒီဩကကဘယင်ကြီးရဲ့ဇန်တုဆိုတဲ့နောက်ထပ်မင်းသားငယ်အကြောင်းပြုပြီးတော့ဟိုမင်းသားကြီးတွေမှာပြဿနာဖြစ်လာနိုင်တယ်ပေါ့ဖြစ်လာနိုင်တော့ဩကကမင်းကြီးကသားတွေကိုခေါ်ခေါ်ပြီးတဲ့အခါကျတော့အချိုးအကြောင်းကိုပြောတယ် အခုဇန္တုရဲ့အမေကငါ့ကိုသူ့သားအတွက်ထိနှံတောင်းနေတယ်အဲ့တော့မင်းတို့ခုခဏလောက်တော့ကြကြပြောလို့မရဘူးမင်းတို့အသက်အန္တရာယ်ဖြစ်လိမ့်မယ်ငါရှိနေတော့မင်းတို့ခဏရှောင်းနေလိုက်ကြငါမရှိတော့တဲ့အခါကျတော့မင်းတို့ဒီနန်းတော်ဒီဘယင်ဖြစ်အုပ်ဆိုးကြလို့သူတို့ပြောပြီးတော့ ပြည်တွင်းကနေထွက်ခွာခွင့်ပြုလိုက်တယ်အဲ့ဒါနဲ့သူတို့ဟိမွန်တာထွက်သွားကြတာအဲ့တော့သား၄ယောက်နဲ့မင်းသား၄ယောက်နဲ့မင်းသမီး၅ယောက်ညီကောင်မောင်နှမ9ယောက်ဟိမွန်တာတောင်ဘက်ကိုထွက်သွားပြီးတော့သူတို့ခပီးတော်ကြီးအသက်ရှင်သမျှကာလပတ်လုံးရှောင်တိန်နေတဲ့သဘောပေါ့နော်အဲ့လိုသွားကြတယ်ထွက်တဲ့အခါမှာမင်းသားတွေဆိုတော့ မျှော်လင့်ချက်ရှိတယ်လေသူတို့ကအာယတိန်ဘတ်တော်ဘယင်ကြီးကတော့အသက်ကကြီးလာပြီမင်းသားတွေကြတော့အာယတိန်ဘတ်တော်ဆိုတာအလားလားကောင်းတယ်ပေါ့သူတို့မင်းဖြစ်လာနိုင်တဲ့အနေထားရှိတယ်အဲ့ဒီလာလာကောင်းတဲ့အချိန်မှာယာရုကောင်းကောင်းရခြင်းတဲ့ပုံကိုယ်တွေကလည်းအများကြီးပဲဒါတွေကနော်အခွင့်အရေးသမားတွေကအများကြီးရှိတယ်အဲ့တော့မင်းသားတွေဟိမန္တာပဲထွက်သွားတယ်ဆိုနောက်ကလိုက်လာကြတယ် သူတို့ထွက်တဲ့နေ့မှာပရမမှာတောင်းချီလိုက်တယ်ဟိုကတော့ယူဇနာနဲ့ပြောတာဒုတိယနေ့ကျတော့နောက်ထပ်တောင်းချီလိုက်လာတယ်တတိယနေ့ကျတော့နောက်ထပ်တောင်းချီသိမ့်ချီသွားတယ်သူတို့တက်ကမင်းသားတွေနောက်လိုက်ပြီးအမှုထမ်းမဲ့အမှုရန်တွေကအများကြီးဖြစ်လာအကယ်၍အဲ့ဒီစစ်တပ်ကိုအသုံးချပြီးတော့ တိုင်းပြည်တပြည်ကိုဝင်ရောက်ပြီးတော့တိုက်ခိုက်မယ်ဆိုရင်တို့ကနိုင်နိုင်တဲ့အနေအထားမျိုးရှိအောင်ရောက်သွားတယ်စစ်အင်အားအဲ့လောက်ထိကြီးမားသွားတယ်ပေါ့နော်ကြီးမားတော့မင်းသားတွေကစဉ်းစားတယ်သူများတိုင်းပြည်လူတာမကောင်းပါဘူးလောကမှာမြေမရှာဘူးငါတို့ဟိမွန်တာထဲမှာမြေရှာမယ်ဆိုပြီးထွက်သွားကြဟိမွန်တာတောင်ချေရောက်တဲ့အခါကျတော့အင်မတန်မှကြီးတဲ့ကျွန်တော်ကြီးတစ်ခုတွေ့ အဲကျွန်တော်ကြီးတွေမှာလည်းကျွန်တော်ကြီးလည်းမှာရေကန်ကြီးကလည်းရှိတယ်အဲ့ဒီနေရာရောက်သွားတဲ့အခါမှာရသေးကြီးတစ်ပါးကရသေးကြောင်းလေးနဲ့အဲ့ဒီမှာရှိနေတယ်အဲ့ရသေးကြီးကိုဝင်ပြီးတော့ကြောကြတဲ့အခါမှာရသေးကြီးကမေးတယ်ဘာလို့လာတော့ဆိုတော့သူတို့မြေရှာတယ်ပေါ့တိုင်းပြည်တီထောင်မလို့လာတယ်ဆိုတော့အဲ့ရသေးကြီးက ဘူမိဇာလမြေကျန်အတက်ကိုတတ်တယ်မြေရဲ့တန်ဖိုးကိုသိတယ်ပေါ့လေဝိဇ္ဇာအတက်တမျိုးသိတယ်ရသေကြီးနာမည်ကကပိလတဲ့အဲသူចောင်းဆောက်ထားတဲ့နေရာကမြေကအမတမထူခြားတယ်သမင်နေပါလေအဲ့နာရောက်လာလို့နောက်ကကြားလိုက်လာတယ်ဆိုရင်အဲ့နာလည်းသမင်ရောက်လာကြားဆက်မလိုက်ရဘူးသမင်ကပြန်လိုက်တယ်အဲ့လိုစွန့်ရည်တတိရှိတယ် မြေမျိုးပေါ့လေအော်နေရရှာတယ်ဆိုတော့ယသိကြီးကသူ့မြေအမတမဘူမိနဲ့တန်မှန်တဲ့အကြောင်းပြောပြီးတော့မင်းသားတွေမြေသူ့နာမည်ကို အသုံးပြုပြီးတော့မြို့တယ်မဲ့ဆိုရင် သူ့နေရာပေးမယ်သဘောတူလိုက်ပြီးတော့မြို့ခွဲတီထွင်လိုက်ကြတာကပိလာဝုထုဆိုပြီးတော့နာမည်ပေးလိုက်တယ် ကပိလယတိကြီးရဲ့မြေဆိုတဲ့အဓိပ္ပာယ်ပေါ့နော်ကပိလဝတ္ထုကပိလယတိရဲ့မြေအဲ့ဒီပုံမှာတဲလိုက်တယ်မြို့တဲလိုက်ကြအဲ့တော့မင်းသား၄ယောက်အမနဲ့နမတော်တွေနဲ့၅ယောက်အလုံးမင်းကြီးမင်းသား၉ယောက်အချီးဆုံးကဘယင်းလုပ်ပြီးတော့ အဲ့တော့ဘုရင်ဆိုတာထင်းနှံတိုင်းပြည်တကူအုပ်ချုပ်မယ်ဆိုတော့ဘုရင်ရှိရမယ်မိဖုရားရှိရမယ်တော့အဲ့ဒါတွေရှိလာတယ်ပေါ့အဲ့တော့တခြားမျိုးသမီးတွေရှိတော့လည်းပဲသူတို့လည်းအရွယ်တွေကရောက်နေကြတော့မင်းကြီးမင်းသားတွေဟာအိမ်တော်မဲ့ပါလာတဲ့အမတ်ကြီးတွေကစီမံကြတာပေါ့နော်စီမံကြပြီးမင်းသားတွေကိုလျှောက်တယ် တိုင်းပြည်မှာဟလာသားတော်အဆက်မြစ်တော်အညွန့်ဆွေ90မျိုး90အုပ်စိုးရမှာဆိုတော့ထိုက်တန်တဲ့အိမ်တော်ဘက်တွေရှိဖို့လိုတယ်လို့ဆိုမင်းသားတွေကပါပြောတော့သူငါတို့နဲ့မျိုးဆက်တူတဲ့လူလည်းတယောက်မှမရှိဘူးအလုံးကအနှိတ်နေဝန်တန်းနေဖြစ်နေတယ်မျိုးသမီးတွေပါလာတာတွေကအနေနေစနေနေဝန်တန်းနေပေါ့နော်သူတို့လည်းနေအဲ့တော့ ထိုထဲမှာအမျိုးရောရင်မကောင်းဘူးအမျိုးဆိုတာတန့်တာကောင်းတယ်ဆိုပြီးတော့အကြီးဆုံးအဲ့ဒီပဲအကြီးဆုံးပိယာဆိုတဲ့အမကြီးမင်းသမီးကိုလားသူတော်နှမတော်တွေပါလေပိယာဆိုတဲ့အကြီးဆုံးအမျိုးသမီးကိုဖယ်ထားပြီးတော့မင်းသား၄ယောက်ပဲရှိတာ အဲ့တော့သူပိယအာနန္ဒာဝိစိတဝိစိတသေနာဆိုရယ်အစဉ်တိုင်းပေါ့ညီကိုလေးယောက်နံပါတ်စဉ်တိုင်းပဲနှမအရင်နေနဲ့အိမ်အောင်ပြုတ်လိုက်ကြတယ်သူတို့အလုံးကသဘောတူပြီးအိမ်အောင်ပြုတ်လိုက်ကြတယ်အိမ်အောင်ပြုတ်ပြီးတော့အဲ့ဒီမှာထိနှံအုပ်ချုပ်နေကြတာအဲ့တော့အောက်ကကဘီရင်ကြီးကစုံစမ်းရေးလွတ်တယ် ငါသားကြီးတွေထွက်သွားတာကြာပြီဘယ်ရောက်နေကြလဲဘာလုပ်နေကြလဲမေးတော့အဲ့ဒီသူတို့စီသတင်းရောက်လာတာအဲ့ကျွန်းတော်ကြီးထဲမှာသူတို့မျိုးပြတီထောင်ပြီးတော့နေကြတယ်တခြားမျိုးတွေနဲ့ရောရှက်ကုန်မှာဆိုလို့နှမတွေနဲ့အိမ်တော်ပြုတ်ပြီးတော့သူတို့တိုင်းပြည်အုပ်ချုပ်နေကြတဲ့ဆိုအောက်ကကမင်းကြီးကနှုတ်ကနေထွက်ပြီးပြောလိုက်တာတကြဝတ္တဘောကုမာရာ ရမတကြဝတဘောကုမာရမင်းသားတွေကတတ်နိုင်လိုက်ကြတာတော့ကိုတတ်နိုင်တဲ့ကောင်တွေပဲဘာလို့လို့ဆိုရင်မုံနှမအရင်အိမ်အောင်ပြုတ်ရဆိုဒီကောင်တွေတော်တော်တတ်နိုင်တဲ့ကောင်တွေပဲအမျိုးကိုထိမ့်သိမ့်ဆော့ရှော့လို့မောင်နှမအရင်အိမ်အောင်ပြုတ်လိုက်တာကိုဘုရင်ကြီးကအမျိုးထိမ့်တဲ့နေရာမှာတော့ဒီကောင်တွေတော်တော်တတ်တိရှိတဲ့ကောင်တွေပဲလို့ချီးမွမ်းလိုက်တာအဲ့ဒီကနေတကြဝဒဆိုတဲ့စကားကိုအကြောင်းပြုပြီးတော့ အဲ့ဒီမျိုးဆက်ကိုတက်ကြလို့ခေါ်သွားကြတာအဲ့ဒီစကားလုံးကစသွားတာတက်ကြဆိုတာတက်ကဆိုစွမ်းနိုင်တယ်ဆိုတဲ့အဓိပ္ပာယ်နောက်တစ်ခါတာကိယလို့ခေါ်တာဆိုတော့တာကဆိုတာကျွန်းပင်ကျွန်းပင်ကိုပါဠိလိုတာကလို့ခေါ်တယ်အဲ့ကျွန်းတော်ကြီးထဲမှာမြို့ပြတီထောင်နေတာဖြစ်သောကြောင့်တာကိယလို့ခေါ်တာကျွန်းတော်ထဲမှာနေထိုင်ကြတယ်ဆိုတဲ့အဓိပ္ပာယ်နဲ့တာကိယဩဒီလို သူတို့ရဲ့တမိုင်းကြောင်းကအဲ့လိုလာတာဒါပထမဆုံးအစပဲအောက်ကကမင်းကြီးရဲ့တัจ java ဒဘောကုမာရပရမတัจ java ဒဘောကုမာရမင်းသားတွေတတ်နိုင်လိုက်ကြတာအသိကုတတ်နိုင်တဲ့ကောင်လေးပဲတို့ပြောတဲ့စကားကိုကြောင်းပြုပြီးတัจ java လို့နာမည်ပေးလိုက်တယ်တัจ java လူမျိုးဆိုပြီးတော့စာထိထွန်းအဲ့လိုနေရနေအဲ့ထက်မဲ့ပိယာဆိုတဲ့ဒီနမေတော်တွေကအကြီးဆုံး အိမ်အောင်အိမ်အောင်မပြုတ်တဲ့မင်းသမီးကြီးကနောက်ပိုင်းမှာတော်တဲ့နေရင်ကနေသူကကိုရေးပြားယောဂဖြစ်လာတယ်အသက်ကတော့အကြီးကြီးတော့မဟုတ်ဘူးကိုရေးပြားယောဂဆွဲလာတယ်ခရုသင်းတို့ဘာလို့လို့ဟာမြို့ပေါ့နော်အရေးပြားယောဂတစ်ခုဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့အဲ့ဒီခေတ်ကကြောက်တယ်အရေးပြားယောဂဟာတယောက်နဲ့တယောက်ကူးဆက်နိုင်တယ် အတူနေကြမယ်ဆိုရင်ကူးဆက်မယ်ကူးဆက်မှာကြောက်တော့ဘာလို့တော့ဆိုမြို့ပြင်ထုတ်ကားတယ်တောထဲမှာမြေကူတူးလိုက်တာမြေကူမြေလှိုင်ကူတူးပြီးတော့အဲ့ဒါပဲကြာကြာနာနာအပေါ်အဖုံးနေပါလေနဲ့လေဝင်လေတဲ့ကောင်းအောင်တော့လှုပ်ထားမှာပေါ့နော်မြေကူကြီး တူးပြီးတော့ပြင်ချက်တွေပါလေခင်းမြေအောက်လှိုင်ကူတစ်ခုလှုပ်ပြီးတော့ အဲ့မင်းသမီးကြီးကိုအဲ့ထက်မှာပြင်မကနေပြီးတော့တောက်ခတ်ထားလိုက်တာသူခင်ဗျာအဲ့ဒီမှာအချင်းအချင်းထောင်နဲ့ရောက်သွားသလိုဖြစ်သွားယောဂကြောင့်မို့လို့ကုဆက်မှာကြောက်ပြီးတော့အဲ့ဒီပို့ထားဒါပေမဲ့အစားအစာတွေပဲတော့ပို့ပေးတယ်ပေါ့နော်အဲ့လိုသူ့ကိုခွဲထားလိုက်တာအဲ့ဒီချိန်မှာအဲ့ဒီမြေကူလုံးတဲ့နောက်ပိုင်းမှာမြေကူရဲ့လိုင်ကူရဲ့အနိနာမှာကလောပင်ကြီးပဲရှိတယ် အဲကလောပင်ကြီးကလည်းအပင်ညက်ဟိမုန်တာဆိုတော့သစ်ပင်ကြီးတဲ့အကြီးကြီးတွေအဲ့မှာတစ်ခေါင်းကြီးကလည်းကျဲတယ်ဘာရဏတိကဘယင်ကြီးတော်ကလည်းအကြီးကိုယ်ပြားယောဂဖြစ်လို့သူကသူ့ကိုမိဖုရားတွေမောင်မတွေနန်းတော်သူနန်းတော်သားတွေကဘယင်ပေမဲ့လို့နော်ယွန်ညတယ်ပေါ့ကိုယ်ပြားယောဂဖြစ်တယ်အဲ့ဒါနဲ့ သူလည်းမနေတော့ဘူးဆိုထွက်လာတာဟိမွန်တာပဲထွက်လာကိုရပြယောဂဖြစ်လို့ဟိမွန်တာပဲထွက်လာအဲကလောကောင်းကြီးတွေ့တဲ့အခါသူကအဲ့ထဲမှာတကားတွေပဲတက်ပြီးတော့အဲ့ထဲမှာနေတာတက်ခေါင်းထဲမှာအောင်းတဲ့လူသားတယောက်ဖြစ်လာအဲ့ထဲမှာနေပြီးတော့တောထဲမှာရှိတဲ့တိတိတိရဲ့ညကြလို့ရှိရင်ကြာဟိန်းတန်တို့ချင်းသေးဟောက်တန်တွေနားထောင်ပြီးတော့အဲ့ဒီဘက်ကိုသွားပြီးတော့ ချင်းသေးတွေရဲ့စားခြင်းတို့ကြားတို့စားခြင်းတွေကြားတွေကတတ်စားတာပြီးတော့ကုံစားမတော်ဘူးကြံတာတွေရှိတယ်ပေါ့နော်အဲ့ဒီချင်းသေးစားတဲ့အစာကျွင်းတွေကြားစားတဲ့ခြံလေးကိုသွားယူတယ်သူကသွားယူပြီးတော့အဲ့ကလောကောင်းထဲမှာထားပြီးတော့မီးနဲ့กินပြီးတော့အဲ့ဒါနဲ့စားနေတာအဲ့လိုစားပြီးတော့ကလောပင်နဲ့လည်းနေတာဖြစ်တယ်ကလောခေါက်တွေကလောရွက်တွေလည်းသူစားတယ် စားတဲ့ခါကျတော့သူ့ရဲ့ကိုယ်ရပြားရောကပျောက်သွားတယ်အလွှာလောကွာချပြီးတော့ကိုယ်ရပြားပဂရီလိုဖြစ်သွားတယ်ယောဂပျောက်သွားတယ်အဲ့လိုယောဂပျောက်သွားတဲ့အခါကျတော့တရက်မှာနားဆွင့်ပြီးနေတဲ့အချိန်မှာအမျိုးသမီးအော်သန်တဲ့ခါကြားလိုက်တယ်သူကခါတိုင်းတော့မကြားဘူးအဲ့နေရအော်သန်ကြားလိုက်တယ် ဘာလို့အော်တော့ဆိုခုနကပိယာဆိုတဲ့မင်းသမီးကြီးနေတဲ့လိုင်းကူတဲကတကားကိုကြားလာပြီးတော့ချစ်ပြီးတော့ကိုယ်ဖွင့်လာအဲ့ဒီမှာကြောက်ပြီးတော့အော်လိုက်တာလူတန်းကြားလိုက်တာအညာအော်တန်းကြားတယ်ဘယ်ဘက်ကဆိုတော့ तू မှတ်ထားပြီမနေ့ကျတော့အဲ့သွားကြည့်တော့ခုနကလိုင်းကူထဲမှာထဲထားခြင်းခံရတဲ့အမျိုးသမီးကိုသွားတွေ့ နောက်ဆုံးမှာသူလည်းကိုရေပြားရောဂါရှိတယ်အဲ့တော့ဒီကိုရေပြားရောဂါဆေးကိုသူကုပေးမယ်ဆိုပြီးတော့သူနေတဲ့နေရာခေါ်သွားလိုက်တာ တကားဖွင့်ပြီးတော့ခေါ်သွားပြီးကလောကောင်းထဲမှာနေတယ်ခုနသူစားတဲ့ဆေးတွေကျွေးတော့အမင်းသမီးကြီးကလည်းယောဂပြောက်သွားအဲ့တော့သူတို့နှစ်ယောက်အိမ်အောင်ဖက်လိုက်တာသားသမီး32ယောက်မွေးတဲ့နော်ကောလီယာဆိုတာအဲ့ဒီကလောပင်မှာ အဲ32ရောက်မွေးတဲ့အခါကျတော့မုတ်ဆိုးတွေကတောလဲလာတဲ့အခါသူတို့ဘီရင်ကြီးဗာရဏသီဘီရင်ကြီးကိုတွေ့တော့သားသမီးတွေနဲ့သူတို့ကတောထဲမှာပဲဒီတိုင်းနေတော့တာဟိုမပြန်တော့ဗာရဏသီကလာတဲ့မုတ်ဆိုးကတွေ့တဲ့အခါကျတော့အကျိုးကြောင့်တိသွားတာတိသွားတော့ဗာရဏသီပြန်မှုမင်းကြီးကိုရှောက်တင်တဲ့အခါမင်းကြီးကမပြန်တော့ဘူးငါဒီမှာပဲနေတော့မယ်ဆို အဲ့ဒါနဲ့ကလောပင်ကြီးကိုလှဲပြီးတော့အဲ့ဒီနေရာမှာမြို့ပြတိတာသူအဲ့ဒါကောလိယဆိုဖြစ်သွားအဲ့တော့အဖေဘက်ကဟိုဟာအမျိုးတွေကတာကိယဒီဘက်ကကောလိယဆိုပြီးဖြစ်သွားတော့တိတ်တော့အနိကကြည့်တော့မဟုတ်ဘူးအဲ့ကြားထဲမှာခေါဏရောဟိနီမြေချားမယ်ပေါ့အဲ့လိုဟိမန္တာတောင်ကြီးမှာမြို့ပြနှစ်ခုဟာတဖြည်းဖြည်းနဲ့တီထောင်ပြီးသွားတယ် အဲ့ဒီမှာဘုရားမြတ်စွာဘုရားရဲ့ဆွေတော်မျိုးတော်အနေနဲ့ပြောမယ်ဆိုလို့ရှိရင်တိဟာနုဘယင်ကြီးကသုတ္တရဏမင်းကြီးဖခင်ကြီးတော်ဖြစ်တယ်အဲ့တော့တက်ကြကတိဟာနုဘယင်ကြီးကအဲ့ဒီအုပ်ဆိုးတဲ့အချိန်မှာ သုတ္တရဏစားတဲ့ဩရဏညီနောင်တွေကိုမွေးတယ်နောက်ခုနကောလိယမျိုးဆက်ကဝေရောမာယာတို့မဟာပဇိပဇာပတိကောရမီတို့ကိုမွေးတယ် အဲ့လိုနော်မဟာဗဇာတိကောရမီတို့ပြီးမေရမယာတို့ကအဲ့ဒီကောလိယမြို့သူတွေသုတ်တော်ရဏဘုရင်ကြီးကကပိလဝမြို့သားသူတို့အပြန်လန်းအိမ်အောင်ပြုတ်ကြတယ်နောက်ပိုင်းကျတော့အဲ့ဒီသုတ်တော်ရဏမင်းကြီးနဲ့ကောလိယမြို့သူမင်းသမီးမဟာမာယာမဟာဗဇာတိခောရမီ အဲ့ဒီမဟာမာယာတို့ ਨੇ အိမ်တော်ဖက်တဲ့အခါမှာဖះလောင်းတော်တိတ်တထမင်းသားကိုမွေးဖွားတယ်လို့ဒါတိတ်ကဝိမင်းရဲ့တာကဝင်းသမိုင်းကအဲ့လိုလာတာဟုတ်နော်တကြသမိုင်းကအဲ့လိုလာပြီးတော့တာကဝင်းမင်းမျိုးဆိုတာထင်းထင်းရှားရှားဖြစ်ပေါ်ပြီးတော့လာခဲ့တယ်သုဒ္ဓရဏထီအောင်မင်းဆက်ကနဲမဲ့တော့မဟုတ်ဘူးပေါ့နော်မင်းဆက်တွေမြောင်များစွာအဲ့ဒီသုဒ္ဓရဏမင်းဆက် ရောက်တဲ့အခါကျတော့ခုနရောဟိနီမြစ်ရှေရလုံမှုနဲ့ပတ်သက်ပြီးတော့တာကိယနဲ့ကောလိယနည်းနည်းနှစ်ပြည်တော်ချားမှာအချင်းများကြတယ်ရှေရလုံမှုနဲ့အချင်းများပြီးတော့စစ်တိုက်ကြဖို့စစ်ပြင်းနေကြတာဟိုဘက်ဒီဘက်ရှေ့သိမ့်ပိုက်ကြမယ်ရေးတင်းယူကြမယ်ဆိုပြီးတော့ ရှေ့ကစစ်တတ်တယ်ဆိုသိတဲ့အတိုင်းပဲလေးများတွေပါတယ်ဓာတ်တွေလှန်နေတဲ့အတိုင်းမှာပေါ့အဲ့ဒါလို့ဖြစ်တဲ့အခါမှာမြတ်စွာဘုရားသိတော့ရှုတည့်မြတ်စွာဘုရားကြွလာလိုက်တယ်စစ်စစ်တိုက်ခဏလေးလေးမှာမြတ်စွာဘုရားရောက်လာတာရောက်လာပြီးတော့တနိုင်ငံစัจ जा ရောဟိနိမြစ်ပေါ်မှာမြတ်စွာဘုရားကောင်းကင်ယံကနေပြီးတော့သူတို့တရားဟောတယ် နားလည်အောင်ပြောတယ်ပေါ့စစ်မဖြစ်အောင်ဟန်တာပေးတာဉာဏ်ဉာဏ်ဤတရားဟောတယ်အချင်းမများကြဖို့ဒီဖဏနာဇတ်ကိုလည်းအဲ့ဒီမှာဟောတယ်ငုံလေးရဲ့ဇမင်းကိုလည်းဟောတယ်နောက်ဖီလုံးငန့်ငယ်အကြောင်းကိုလည်းအဲ့ဒီမှာဟောတယ်အချင်းများရင်ပျက်စီးနိုင်တယ်ဆိုတဲ့အကြောင်းဟောပြီးတော့ သုတ်တန်အနေနဲ့ဒီအတ္တဒါနသုတ်ကိုအဲ့ဒီမှာဟောတာအဲ့ဒီအတ္တဒါနသုတ်ကိုဟောတဲ့အချိန်မှာဟိုဘက်ကလည်းပဲမြတ်စွာဘုရားစကားနားထောင်ပြီးတော့လက်နဲ့တွေချပြီးတော့မြတ်စွာဘုရားဟောတာကိုနားဆွင့်နေတာကိယတွေကလည်းတယုတ်တသိနားထောင်ကြတယ်ကောလိယတွေကလည်းတယုတ်တသိနားထောင်ကြတယ် အဲ့ဒါလို့နှစ်နိုင်ငံစစ်တိုက်မဲ့အလေကြားမှာမြတ်စွာဘုရား ရောက်လာပြီးတော့ခေါ်တဲ့သုတ်တန်တရားဟာအတ္တထန္တာဆိုတဲ့သုတ်တန်တရားပဲဖြစ်တယ်ပေါ့အတ္တထန္တာဆိုတာကိုလုခဲ့တဲ့အမှားဒါကြောင့်မို့ဘသူအမှားလဲအခုလို့ဒုက္ခတွေလူလောကမှာအဆင်မပြေမှုတွေဒုက္ခဒုက္ခတွေကြုံရတယ် ရာဇဝမှုတွေသိညတယ်ဘေးဒုက္ခပြောဆုံးရင်ဆိုင်ကြရတယ်ဒါတွေကဘသူအမှားလဲဆိုတာကိုမြတ်စွာဘုရားထောက်ပြပြီးတော့ဒီသုတ်တံဟောတာနော်အဲ့သုတ်တံဟာဂါရပုတ်ပေါင်း20ရှိတယ်20ရှိတော့တည့်ရတဲ့နဲ့တော့မပြီးဘူးသုတ်တံရဲ့အဓိပ္ပာယ်ကလည်းခက်ခဲတယ်အဲ့ဒီသုတ်တံလေးကိုစပြီးတော့မှတ်သားကြည့်ကြရအောင်မြတ်စွာဘုရားဟောတဲ့စကားလုံးတွေကတော့ တာကိယမင်းနဲ့ကောလိယမင်းနှစ်ဦးလုံးကိုညီညွတ်စိတ်ဆက်ဖို့အတွက်တဘာဝဆက်ဆက်ပြီးတော့ဟောတာအတ္တထန္တာဘယံသာတံဒီစကားလေးကစကလုံးလေးကတူတူလေးပဲဘယံသာတံဘေးအန္တရာယ်ဖြစ်လာတယ်ဘေးအန္တရာယ်ဟာအကြောင်းမရှိဘဲနဲ့ဖြစ်တာမဟုတ် ဥမာမဲ့လူတယောက်ဖမ်းခံရတယ်ထောင်သွင်းခြင်းကြခံရတယ်ဟောအဲပစ္စည်းတွေအသိမ်းခံရတယ်လူတယောက်ကြုံတွေ့တဲ့ဘေးရန်အနေတွေရာဇဝတ်သားအသက်ခံရတယ်ဒါတွေဟာကြုံရတဲ့ဘေးရန်တွေဟာတော်သူဖြစ်လာတာမဟုတ်ဘူးအမှားတစ်ခုခုကြောင့်ဖြစ်လာကြတာလေအမှားတစ်ခုခုကြောင့်ဖြစ်လာဆိုပါစို့လူတယောက်ဟာရာဇဝတ်မှုတစ်ခုကျွလွန်တယ်ကျွလွန်တော့ဖန်ခံရတယ် ဖမ်းခံရပြီးတော့ဖမ်းခံရတယ်ထောင်ထဲမှာနှိပ်စက်ခံရတယ်တချို့ကျတော့တည်တံပေးခံရတယ်တချို့ကျတော့ပစ္စည်းတွေသိမ်းခံရတယ်ရှေးတုန်းကလည်းပဲဒီလိုပဲဒီဘယင်းတွေကအပြစ်ဒဏ်ချမှတ်တယ်ပေါ့အဲ့လိုလူတွေခိုးမှုဝဲမှုကျူးလွန်ပြီးဆိုလို့ရှိရင်တော့ကိုလုတဲ့အမှားအတွက်ခံကြရတယ်အဲ့ဒါကိုမြတ်စွာဘုရားကအတ္တထန္တာဘယံစာတံ လောကမှာဘေးဒုက္ခတွေဖြစ်လာတာဟာအတ္တထန္တကိုလုတ်ခဲ့တဲ့အမှားတစ်ခုကြောင့်ပဲဟောထန္တလို့ဆိုတာဒီနေရာမှာထန္တလို့သုံးတာဘာရုံးလို့ဆိုတော့ထန္တဆိုတာဟာတဲ့ဒူးစလိုက်လုပ်ငန်းပေါ့ကိုလုတ်လိုက်တဲ့မှားယွင်းတဲ့အလုပ်တစ်ခုအဲ့ဒါကိုဒီနေရာမှာထန္တလို့ဆိုတာအပြစ်ထံပေါ့နော်ကိုကျူးလွန်ခဲ့တဲ့အပြစ်ထံကိုကျူးလွန်ခဲ့တဲ့အပြစ်ထံကြောင့် လောကလူသားတွေကဘေးရန်တွေကြုံတတ်ကြတယ်ဒါရာဇဝမှုကျွလွန်တဲ့သူတွေနဲ့ပတ်သက်ပြီးတော့ပြောတဲ့စကားပေါ့နော်လောကမှာကြုံတွေ့ရတဲ့ဘေးရန်အန္တရာယ်တွေဟာတဲ့အတ္တထန္တာကိုအမှားကြောင့်ပဲဖြစ်တယ်ကိုလှုပ်လို့မလှုပ်တဲ့လူတွေမခံရဘူးလေရာဇဝမှုကျွလွန်ပြီဆိုရင်အဲ့ဒီကျွလွန်တဲ့ပြစ်မှုပြစ်ဒဏ်တွေခံရတယ်အဲ့ဒါဟာအတ္တထန္တာဘယံစတံလောကရဲ့သဘာဝကိုပြောပြတာ စနံပတ္တထပေရကံသို့တော်လည်းလူတွေဟာကိုလို့တဲ့ပြစ်မှု ကိုခံကြရတယ်ဆိုပေမဲ့လို့လူတွေဟာတဦးနဲ့တူမတည့်ကြဘူးတဲ့အချင်းများနေကြတယ်ရံဖြစ်ကြတယ်ဆဲကြတယ်ဆိုကြတယ်တောစုနဲ့တူတိုက်ကြတယ်ခိုက်ကြတယ်မေရကအငင်းကုန်နေဖြစ်နေကြတယ်ဒီလိုဘေးရန်အနေကြတဲ့ဟာအေးချမ်းချမ်းနေကြလားဆို မနေကြဘူးရံဖြစ်နေကြတယ်နော်ရံဖြစ်နေကြတယ် အဲ့ဒီယံဖြစ်နေတဲ့လူတွေကိုချိချစမ်းပါတဲ့ရသော်ဘုရားကမင်းတာကွေမင်းနေနဲ့ကောသလကောလိယမင်းတွေကိုပြောပြတာလောကမှာဒီဘေးရအနေဖြစ်တယ်ဆိုတာကိုကျွလွန်ခဲ့တဲ့အမှားကြောင့်ဖြစ်တာအဲ့ဒီအမှားကြောင့်အမှားကျွလွန်ထားတဲ့အပြင်မှာလူတွေကြည့်လိုက်စမ်းတယောက်နဲ့တယောက်မတည့်ကြဘူးဒီကြားထဲမှာရံဖြစ်နေကြသေးတယ် အခုလည်းရေအတွက်ညှင်းခုန်ပြီးတော့ရံဖြစ်နေကြတာလေအဲ့ဒါတွေကိုမင်းတို့သိသိချာချာစဉ်းစားကြည့်တဲ့တန်ဝေခံကိတ္တိတမိယထာတန်ဝိစီတံမယတန်ဝေခံကိတ္တိတမိဆိုအဲ့လိုလူတွေဟာအေးချမ်းစွာမနေကြပဲနဲ့တယောက်နဲ့တယောက်ရံဖြစ်နေတာစိတ်ပြက်စရာကောင်းတယ်။မဝေကားဆိုတာစိတ်ပြက်စရာကြီးပဲ။ညှိငွေ့စရာကောင်း ယထာတံဝေစိတမယငါတော့တော်တော်စိတ်ပြက်တယ်ပေါ့ငါကိုယ်တိုင်စိတ်ပြက်တယ်အချင်းချင်းညီညွတ်ညွတ်နေကြမဲ့အစားအခုလိုရံဖြစ်နေတာစိတ်ပြက်ဖို့ကောင်းတယ်ပေါ့အဲ့ဒီစိတ်ပြက်ဖို့ကောင်းတယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ငါမင်းတို့ကိုရှင်းပြမယ်တိုက်ဝေမင်းနဲ့ကောဒီယာမင်းတွေကိုအကုန်လုံးကရှင်းပြမယ်ဆိုပြီးတော့ဒီဒါအစကားခြိလိုက်တာရှင်းပြမယ်ဆိုပြီး ဒုတိယကထာမှာမြတ်စွာဘုရားပါဟောတော့ဖန္ဒမန္နံပဇံဒိဋ္ဌဝါမစ္စေအဘောရကေယထာတိတထင်ရှားတဲ့ဥပမာပေးလိုက်တာရှည်ရီကတဖြည်းဖြည်းညော့နေသွားလို့ရှည်မရှိတော့လောက်အောင်ဖြစ်သွားတဲ့အိုင်ထဲကငါးတွေဟာ တဖြတ်ဖြတ်နဲ့ထိငါးတွေကတုံလုံးခြောက်ချနေကြတယ်။နော်ငါးတွေက ရှည်ဆိုတဲ့ပုံးခိုရမရှိတော့တဲ့အခါမှာငါးတွေကတဖြတ်ဖြတ်ငှက်တွေကလည်းဝိုင်းလာကြပြီနော်ဖြိုင်းတွေကလည်းဝိုင်းလာကြပြီတခြားငှက်တွေကလည်းဝိုင်းလာကြပြီအဲ့ဒီရှည်မရှိတော့အကာအကွယ်မဲ့တဲ့ငါးတွေကိုဖမ်းယူစားတော့နေကြတယ်အဲ့ဒီငါးတွေဟာတဖြတ်ဖြတ်နဲ့တုံလှုပ်နေကြသလိုပဲတော့ငါးဆိုကုန်းမော်တင်လိုက်ဖလက်ဖလက်ဖြစ်နေတာပဲလေအဲ့ဒါဟိုပျော်လို့ခုန်တာမဟုတ်ဘူး လူတွေကတော့ကပျော်လို့ခုံနေကြတာငရဲကြသွားလို့ရှိရင်ပူလို့ခုံတာအဲ့ဒါပျော်လို့ခုံတယ်မှတ်တယ်ဟိုမိဒ္ဒဝိနကဆိုတဲ့ကောင်အဲ့လိုဟာမျိုးဖြစ်တာပေါ့လူတယောက်ကခေါင်းမှာသင်္နှောင်းဆက်ကြီးကခေါင်းပေါ်မှာလဲနေတော့သွေးရဲတန်ရဲဖြစ်နေအဲသူကအမေစော်ကားပြီးလာတဲ့ကောင်ဆိုတော့အဲ့ဒီငရဲသားကိုတွေ့တဲ့ခါကျသူကထင်တယ်ဟာဒီကောင်ခေါင်းပေါ်လဲပန်းမွင့်ကြီးပန်းထားပါလားသူမျက်နှာလည်းပဲ စန္ဒကူနန်းသာနေတွေလိမ့်ထားတာဟိုကောင်ကအမလေးလူလေးနဲ့ကခုံနေတာဟိုအဲ့ဒါသူကတကယ်ကိုဟိုဟိုဟိုအမလေးလူလေးနဲ့ဒုက္ခရောက်လို့ခုံပေါက်နေတာဟိုကနေတယ်ထင်တယ်နော်ခုခေတ်ကရင်းနဲ့ခတ်ဆင်နေပါအဲ့ဒီမှာသူကသွားပြီးတော့လောကမှာတော့မင်းအပျော်ဆုံးထင်ပါရဲ့ ခေါင်းပေါ်ကလည်းပန်းကြီးပန်ထားသေးတယ်နန်းသားတွေလည်းလိမ့်ပြီးမင်းအမလေးလူလေးအောနေတာကိုသူကပေါ့တချင်းဆိုနေတယ်လို့ထင်နေလားမသိပါဘူးတချင်းဆိုပြီးတော့ကနေတယ်လို့ထင်တာသူစိတ်ထဲမှာမင်းမင်းကြပန်းကြီးငါပေးပါလို့သွားတောင်းတာဟိုကောင်ဒါကြပန်းမဟုတ်ဘူးသင်တုံးဆက်ကြီးဆိုတော့မင်းကမပေးခြင်းလို့လိမ့်နေပါကွာပြောတော့ဟိုကောင်ကအေးငါတော့ကြွတ်တော့မယ်နဲ့ဆိုပြီးတော့သူကောင်းမော်သင်တုံးဆက်ကို ိုကောင်းကောင်းမို့ပြစ်တင်လိုက်တဲ့အခါကျတော့ပိဋကဝိနကဆိုတဲ့ကောင်အဲ့ဒီခေါင်းပေါ်တင်နှုံးဆက်ရောက်သွားအဲ့ဒီကြတော့မှတင်နှုံးဆက်မှန်သိတယ်ပျက်စီးခြင်းကြုံပြီဆိုရင်အဲ့ဒီလိုပဲအဲ့လိုပဲဖဏမဏံပဇန္ဒိတဝမစ္စေအပောရကေယထာငါးတွေဟာရေနဲ့လို့တစ်ဖြက်ဖြက်ခုံနေတာဟာကြောက်လန့်တုန်လှုပ်ပြီးခုံနေကြတာဖြစ်တယ်ပေါ့ပျော်လို့ခုံတာမဟုတ်ဘူးတဲ့နော်ပျော်နေတာမဟုတ်ဘူး သူတို့ဟာယုံကံပြီးတော့အသက်ရှင်မှုအတွက်ခါကြောက်လန့်တကြဖြစ်ပြီးတော့ခုံနေကြတာအဲ့ဒီလိုလူတွေဟာဒုက္ခရောက်ပြီဆိုလို့ရှိရင်တော့စိတ်တုန်လှုပ်ခြောက်ချပြီးတော့နေကြတယ်တဲ့အဲ့ဒါတွေကိုမြင်တဲ့အခါမှာအညမင်းကြီးဟိပြရုပ်တွေဒိဋ္ဌဝမံဘယမဝိတိအဲ့လိုတုံလုံးခြောက်ချပြီးတော့လူတွေကြည့်လိုက်မယ်ဆိုလို့ရှိရင်တော့ ဟုတ်လားတေးရတော့မှမို့တုံလုံး၆ချားနေတာပစ္စည်းတွေဆုံးသွားလို့တုံလုံး၆ချားနေတာဆွေတွေမျိုးတွေကနေဆုံးရှုံးသွားလို့တေးဆုံးသွားလို့တုံလုံး၆ချားနေတာလူတွေကတုံလုံး၆ချားမှုတွေအများကြီးဖြစ်နေကြတယ်အငြိမ့်မနေနိုင်ကြဘူးအဲ့လိုတုံလုံး၆ချားပြီးတော့ရေထဲကရှင်ရေနဲသွားတဲ့အိုင်ထဲကငါးရီလိုပဲတစ်ဖက်ဖြတ်နဲ့တုံလုံး၆ချားပြီး အညမင်းကြီးဟိပြရုတ်တိအဲတူနဲ့တူဒေါသတွေနဲ့မျက်စောင်းတခဲခဲနဲ့နေကြတာတွေမတဲ့ကြတာတွေအချင်းချင်းရံဖြစ်ကြတာတွေအဲ့ဒါတွေမြင်တဲ့အခါကျတော့ငါရင်ထဲမှာစိတ်ပြက်ညီးငွေ့เสียကြီးလောကကြီးတစ်ခုလုံးကစိတ်ပြက်ဖွယ်ကောင်းတယ်ဆိုတာတွေ့ရတယ်လို့မြတ်စွာဘုရားတဟောတာเนาะတတိယဂါထာမှာကျတော့ သမန္တမတ္တရောလောကောထိတတပ္ပသမေရိတာလောကကြီးကိုကြည့်လိုက်မယ်ဆိုလို့ရှင်အနှစ်သာရလုံးဝမရှိဘူးအနှစ်သာရဆိုတာခိုင်မာတာတစ်ခုမှမရှိဘူးအခုချမ်းသာတော့ကြမွဲတော့ဗျာအခုယာရုရှိတော့ကြယာရုကြတော့ဗျာအခုကျမ်းမာနေတော်လေးကြတော့နေမကောင်းလို့တဲ့ဆေးရုံရောက်တော့ဗျာအဲအခုမှအဲပျော်ပွဲရှင်ပွဲစကားတွေပြောနေသေးခဏနေတော့တည်သွားပြီလို့သတင်းကြားဗျာ လောကကြီးကဘာမှခိုင်မြဲမှုမရှိဘူးတဲ့တမန္တပတ္တရောလောကောပဝန်းကျင် လောကကြီးကြည့်မယ်ဆိုလို့ရှိရင်တော့ဘယ်ရာမှခိုင်မြဲတာမရှိတာသိကြတယ်တဲ့လူတွေရဲ့စိတ်ဆန္ဒဟာအိဆံဘဝနမတ္တနောကိုယ့်ရဲ့လုံခြုံရာဘေးကင်းရာကိုယ့်ရဲ့ဘဝနားခိုရာကိုအမြဲတမ်းရှာဖွေနေကြတယ်။ဟောနေစရာအတွက်လူတွေဟာအမြဲတမ်းစိတ်ဝင်စားနေကြတယ် အဲ့ဒီလိုစိတ်ဝင်စားနေဒီနေရာကောင်းလိမ့်မယ်ထင်တယ်ဒီအခြေအနေကောင်းလိမ့်မယ်လို့မျှော်လင့်ချက်တွေရှိနေကြပေမဲ့နတ္တတာသိင်အနောတိတံထင်တဲ့အတိုင်းမဟုတ်ဘဲနဲ့ဆုံးသက်သွားတာတွေအများကြီးပဲထင်တဲ့အတိုင်းမဟုတ်ဘဲနဲ့ဆုံးသက်သွားတာဘာလို့တော့ဆိုရင်သူစရာကိုကိုသာဝရနုပြိုနေမယ်လို့ထင်မိမယ်လို့အိုမင်းချင်းနဲ့ဆုံးသက်သွားရပြန်တယ်သာဝရကျမ်းမာနေမယ်လို့ထင်မိမယ်လို့ ယောဂဖြစ်ခြင်းမှလည်းအဆုံးသတ်သွားကြတယ်ထာဝရအသက်ရှင်နေမယ်လို့ထင်လို့ထင်ပေမဲ့လို့သေဆုံးခြင်းမှအဆုံးသတ်သွားကြတယ်ဘယ်သူမှသူ့ကိုယ်သူသေမယ်လို့မထင်ကြဘူးနော်ဘယ်သူမှသူ့ကိုယ်သူရုပ်ပြည့်စင်မြဲဖြစ်သွားလိမ့်မယ်ဘယ်သူမှသူ့ကျမ်းမာရေးပျက်စီးသွားမယ်လို့ကိုယ့်ကိုယ်ကို မျှော်လင့်မထားကြဘူးတဲ့အလုံးမျှော်လင့်ကြတော့အိဆံဘဝနမတ္တနောကိုကောင်းစားဖို့ကိုလုံယုံစိတ်ချဖို့ဒါပဲမျှော်လင့်ကြတာသို့တော့ တကယ်ရလာလို့ဆိုမရဘူးတဲ့အလုပ်တစ်ခုကိုအောင်မြင်နိုင်မလို့ထင်တယ်လုပ်တယ်မအောင်မြင်ဘူးနော်လူတကာထင်ကြီးမယ်ထင်ပြီးတော့လုပ်တယ်ထင်မကြည့်ဘူးလူတကာချီးမွမ်းမယ်လို့ထင်ပြီးလုပ်တော့ကဲ့ရဲ့ခံရပြန်ချမ်းသာမယ်ထင်ပြီးလုပ်တဲ့ဒုက္ခနဲ့တိုးတယ်အဆုံးသက်တည်းကအဲ့ဒီလိုကြီးပဲဖြစ်နေတယ် ကိုမထင်မှတ်တဲ့အဆုံးသတ်နဲ့ပဲလောကကြီးကအဆုံးသတ်နေတာဆိုတော့လောကကြီးရဲ့ခိုင်မာမှုအနှစ်သာရရှိမှုဟာဘယ်နေရာမှရှာမတွေ့နိုင်ဘူးတဲ့ဓိတာတပ္ပသမေရိတာအလုံးဟာလှုပ်လှုပ်လှုပ်လှုပ်နဲ့ဟိုရိမ့်ရိုင်နေတဲ့သဘောပဲတွေ့ရတယ်သင်္ခါရတရားမှန်သမျှဘယ်ရာမှတိမတ်တည်ငြိမ်နေတာမရှိဘူးအများရန်ပြောင်းလဲနေတာ ever changes ဘာပဲဖြစ် ever changes ပဲနော်အများရန်ပြောင်းလဲနေတာကောင်းမယ်ထင်လည်းမကောင်းဘူးနော်မျောလင်းကြတာပဲလေအခုဆိုရင်ခေါင်းကြီးတို့ခုလက်တွေ့တွေ့နေကြတယ်ကဘာကြီးမှလက်တွေ့တွေ့နေကြတယ်ဗိုင်းရပ်စ်ယောဂနဲ့2019ခုနှစ်ကပေါ်လာတဲ့ဗိုင်းရပ်စ်ယောဂနဲ့ဒီလိုလို့ဘယ်သူမှမမျှော်လင့်ဘူးလေ။ မပြောင်းလဲနိုင်ရခုဖြစ်ဖြစ်နေတယ်လေအဲအဲ့ဒီတော့ကဖြစ်ခါစားတော့ပြောတယ်ຫນွေပေါက်ရင်ပျောက်သွားမှာပါပြောတတ်နေကြတယ်ຫນွေပေါက်လဲမပျောက်ဘူးခေါင်းတောင်ထောင်လာသေးတယ်နောက်မိုးရောင်ရင်ပျောက်မယ်လို့ထင်တယ်မိုးရွာတော့လည်းမပျောက်ဘူးဆောင်းရောက်ရင်လည်းပျောက်သွားလိမ့်မယ်လို့ထင်ကြတယ်ဆောင်းရောက်ပြန်တော့လည်းမပျောက်ပြန်ဗိုင်းရပ်စ်ကမျိုးမျိုးပြောင်းလိုက်တယ်နော် ရုပ်ပြပြောင်းပြီးတော့အရင်တုန်းက delta တို့ alpha တို့ ਨੇ လာခဲ့တာအခုတခါ omicron ဆိုပြီးတော့လာပြန်ပြီတနည်းကျော်နှစ်နှစ်ထဲရောက်နေပြီပျောက်သေးဘူးဘယ်တော့ပျောက်မယ်လို့မျှော်လင့်လို့မရဘူးဖြစ်နေအဲ့တော့မထင်မှတ်တာတွေအကုန်ဖြစ်နေတာလောကကြီးဟာကောင်းစားလိမ့်မယ်လို့ထင်ပြီးတော့မကောင်းစားတာတွေနဲ့ကြုံရတယ်အဲ့ဒါကြောင့်မြတ်စွာဘုရား တမန္တမတ္တရောလောကောထိတတပ္ပသမေရိတာအိဆံဘဝနမတ္တနောနတ္တသာသိ အနောတိတံပဝန်းကျင်ကိုယ့်ရဲ့ပဝန်းကျင် လောကကြီးကိုနှစ်သာရရှိမယ်လို့ထင်တာလုံးဝနှစ်သာရမရှိဘူးတဲ့အလုံးဟာတည်ငြိမ်မှုမရှိဘဲနဲ့လှုပ်ရှားရင်းရိုင်နေတာသာဖြစ်တယ်အိဆံဘဝနမတ္တနောကိုယ့်အတွက်တော့ဒီနေရာလေးကနော်လုံခြုံစိတ်ချရတယ်လို့ ထင်းနေကြတော့လည်းပဲလုံခြုံစိတ်ချရတဲ့နေရာဆိုတာမတွေ့ရဘူးလောကကြီးထဲမှာလုံခြုံစိတ်ချတဲ့နေရာရှာလို့မတွေ့ဘူးလို့အဲ့ဒါလို့မြတ်စွာဘုရားဒီသုတ်တံမှာဟောကြားခဲ့တာဖြစ်တယ်ပေါ့အဲ့တော့ဒီနေ့အပိုင်းတစ်ကိုဒီလောက်နဲ့ပဲနိုင်ရှိသွားလို့ရပ်ပြီးနောက်တစ်ရက်ကိုဆက်ပြီးတော့မြတ်စွာဘုရားဘလို့ဟောတယ်ဆိုတာနိုင်ယူချရအောင်တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့ ရသော်ပြန်ဟောကြားတဲ့ဘသူအမှားလဲဆိုတာလောကကြီးမှာကြုံတွေ့ရတဲ့ဒုက္ခဒုက္ခတွေဟာကိုလုပ်ခဲ့တဲ့အမှားတွေများစွာရှိတယ်ဆိုတာကိုယ့်ကိုစဉ်းကျင်သုံးသပ်ကြည့်တတ်ဖို့ရသော်ပြန်ထောက်ပြပြီးတော့ဟောကြားတာဖြစ်လို့အလုံးကိုယ့်ကိုဘသူအမှားလဲဆိုတာကိုအဖြေထုတ်နိုင်အောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်းအာ 아.